ဘုရားပေါက်တဲ့ပုဂ္ဂိုလ်များတော့တကယ်ကံထူးသူတွေပါမြတ်စွာဘုရားကဗုဒ္ဓတ္တပူဇာမဟာတေဇဝန္တောတဲ့ဗုဒ္ဓတ္တပူဇာမဟာတေဇဝန္တောတဲ့ဗုဒ္ဓတ္တမြတ်စွာဘုရားရှင်ကိုရောမြတ်ကြီးအားပူဇာဝန္တောယုသေးစွာလှူဒန်းပူဇော်ကြခြင်းသည်မဟာတေဇဝန္တော ဘုံတကူနဲ့ဘုံတကူမြောက်များစွာကြီးမြတ်ခြင်းဆိုတဲ့အကျိုးရတယ်ဘုံတကူကြီးတဲ့အကျိုးရတယ်ဘုရားကို ပူဇော်တဲ့ပုဂ္ဂိုလ်ဟာဘုံတကူကြီးတယ်အမြဲတမ်းပူဇော်အမြဲတမ်းဘုရားကို အောက်မေ့အမှတ်ရတတိယပူဇော်နေလို့ရှိရင်ပူဇော်တယ်ဆိုတာရှေ့မှာဘုရားနာမှာလာထိုင်ပြီးတော့အချိန်ချင်းကြော့ပြီးပူဇော်တာမှမဟုတ်ဘူးကိုယ်စိတ်ထဲကလည်းပဲအမြဲတမ်းပူဇော်နေလို့ရတယ် နှုံးနဲ့လည်းပဲကိုယ့်အကူသွားရင်လာရင်လည်းဘုရားကုံတော်တွေအာယုံပြုပူဇော်လို့ရတယ်။အဲ့ဒါဘုရားကုံတော်ကိုအမြဲတမ်းပူဇော်နေလို့ရှိရင်တဲ့အဲ့ဒီပူဇော်တဲ့ပုဂ္ဂိုလ်ဟာမဟာတေဇဝန္တော်တဲ့ကြီးမြတ်သောဘုံတကူနဲ့ပြည်စုံတယ်ဘုံတကူကြီးတယ်ဒါတကူကြီးတဲ့ပုဂ္ဂိုလ်တွေအခုမြတ်စွာဘုရားပူဇော်ဖို့ပေါက်လာပြီဓမ္မတန်မဟာပညာဝန္တော်တဲ့ဓမ္မတတရားတော်ကိုပူဇော်ဝန္တော် ရိုးရိုးသေးသေးပူဇော်ကြတဲ့ပုဂ္ဂိုလ်များသည်မဟာပညာဝန်တော်ကြီးမြတ်သောဉာဏ်ပညာနဲ့ပြည့်စုံခြင်းဆိုတဲ့အကျိုးရတယ်။တရားကိုပူဇော်တဲ့ပုဂ္ဂိုလ်များဟာဉာဏ်ပညာကြီးမြတ်တဲ့ဉာဏ်ပညာနဲ့ပြည့်စုံရတယ်။ကြီးမြတ်တဲ့ဉာဏ်ပညာဆိုတာကတော့တကယ်အမြတ်ဆုံးဉာဏ်ပညာတွေကမဲ့ပညာဖို့ပညာတွေပဲလေ။တကယ်တရားကိုရိုးရိုးသေးသေးနဲ့ရှုပွားအားထုတ်တယ်ဆိုတာတရားကိုပူဇော်နေတာပဲလေ။ အဲ့လိုတရားပူဇော်တဲ့ပုဂ္ဂိုလ်များဟာကြီးမြတ်တဲ့ဉာဏ်ပညာနဲ့ပြည့်စုံခြင်းဆိုတဲ့အကျိုးရတယ်တဲ့တန်ခတပူဇာမဟာဘောဂဝန္တောတဲ့တန်ခတတန်ခါတော်ရှင်မြတ်တို့အားပူဇာလူတန်းပူဇော်ကြရခြင်းသည်မဟာဘောဂဝန္တောကြီးမြတ်သောစည်းစိမ်ဥစ္စာများနှင့်ပြည့်စုံခြင်းဆိုတဲ့အကျိုးရတယ်တန်ခါကုံကိုအာယုံပြုပြီးတော့ ူဇော်ကြတဲ့ပုဂ္ဂိုလ်များဟာလည်းပဲအဲဒီမှာပစ္စည်းဥစ္စာစီးပွားဥစ္စာယရနာလတ်လာပါတွေတိုးတက်ဖွံ့ဖြိုးခြင်းဆိုတဲ့အကျိုးရတယ်။ဒါကြောင့်မို့ဒီဟာလေးကိုကျေးဇူးရှင်ဆရာတော်ဘုရားကဆောင်းပုံလေးပေးထားတယ်။ဒီဆောင်းပုံလေးဆိုပြီးတော့မှဒီကုသိုလ်တွေမျှဝေအောင်နော်။ဘုရားကိုယ်ွယ်တကူကျွယ်အပေလုကင်းသည် ဘုရားကိုယ်ွယ်တကူကျွဲအပေလုကင်းသည်တရားကိုယ်ွယ်ပညာကျွဲအပေလုကင်းသည်တရားကိုယ်ွယ်ပညာကျွဲအပေလုကင်းသည်တန်ဃာကိုယ်ွယ် စည်းစိမ်ကျွဲအပယ်လွတ်ကင်းသည်တန်ခါကိုယ်ွယ်စည်းစိမ်ကျွဲအပယ်လွတ်ကင်းသည်ကဲဒီဘုရားတရားတန်ခါယရဏသုံးပါးကိုအမြဲကိုယ်ွယ်စည်းကပ်နေတဲ့ပုဂ္ဂိုလ်များဟာပယ်လေးပါးကလုံးဝလွတ်တယ်။ဒါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဟောကြားထားတဲ့ဒေသနာဖြစ်တယ်။ဒါကြောင့်မို့ ယခုဒီဓမ္မစကုဓမ္မယုံတော်ကြီးမှာငါရဲ့တန်နေအားဖြင့်ရှင်မင်းဝန်ဆရာတော်ကိုပြင်ပြီးတော့မာသရိပ္ပံဝိပဿနာအကျင့်မြတ်တရားတွေကိုအခုကျင့်ကြံပေါ်များအထုကြတယ်။ဆရာတော်ဘုရားဒီကြွားရောက်နိုင်အောင်ပင့်ဆောင်ကြတဲ့ပုဂ္ဂိုလ်များဟာလည်းပဲဒါဒီတိုင်းနဲ့ဒီနိုင်ငံဆိုတာကနှုတ်နဲ့ပင့်လို့ရတဲ့နေရာမျိုးမှာမဟုတ်ပဲနှုတ်နဲ့ပင့်လို့ရတာမဟုတ်တော့ ဒီမှာမိမိတို့တာဝန်ယူရတာတွေရှိပါတယ်လျင်ခရီးစဉ်တွေတာဝန်ယူရတာတွေရှိပါတယ်ဒီရောက်ပြန်ပြီဆိုပြန်တော့လည်းပဲအမြဲတမ်းဆရာတော်အတွက်ချမ်းချမ်းသာသာတည်င်းသုံးနိုင်ဖို့အတွက်နေရာထိုင်ခင်းတွေပြင်ဆင်ပေးရတာတွေရှိပါတယ်နောက်ပြီးတော့နေ့စဉ်တရားစခန်းပွဲမှာလည်းပဲအားလုံးအတွက်တရားဝင်ကြတဲ့ယောဂီသူတော်စင်တွေစာရေးတောက်ရေးနေရေးထိုင်ရေးကျမ်းမာရေး အားလုံးအတွက်တောင်းယူရတာတွေရှိပါတယ်တရားစခန်းပွဲကြီးတစ်ခုတစ်ခုဖြစ်ဖို့ဆိုတာအမှန်တန်ခက်ခဲပါအဲ့ဒီခက်ခဲတဲ့တရားစခန်းပွဲကြီးကိုခုဘုန်းကြီးကိုဒီဓမ္မစကုဓမ္မယုံတော်ကြီးကပင့်ပြီးတော့တရားစခန်းနေကျင်းပနေတာဘုန်းကြီးခုဒီနေ့ဒီအောင်ဘုန်းကြီးလည်းမင်းမကြည့်မိဘူးဘယ်ပုဂ္ဂိုလ်ကနေပြီးဥတည်ပြီးတော့ပင့်ပြီးတော့ဘယ်ပုဂ္ဂိုလ်ကဒီတရားစခန်းဖြစ်အောင်ဆောင်ရွက်ပေးတယ်ဆိုတာဘုန်းကြီးမသိပါဘူးဘုန်းကြီးက ပြောရရင်တော့ဟိုအမေအများအင်မတန်နှဲပါတယ်အဲတရားဓမ္မတွေကိုလည်းပဲဘုန်းကြီးလိမ့်စာမေးခြင်းဗာမေးခြင်းဆိုတာဘုန်းကြီးရဲ့အချက်ကိုကမရှိတာပါဘုန်းကြီးလိမ့်စာမေးတယ်ဖုန်းနံပါတ်တောင်းတယ်ဘုန်းကြီးမှဘာမှမရှိဘူးအဲ့ဒီစီးရင်တွေပါဘုန်းကြီးစီမဘာမှမရှိဘူးဒါကြောင့်မို့ပြင့်တဲ့ပုဂ္ဂိုလ်တွေဆိုရင်လည်းဘုန်းကြီးလွှဲထားတဲ့ကပ္ပိယများနဲ့သာဆက်သွယ်ပြီးဆောင်ရွက်ပါဘုန်းကြီးကတော့ဘာမှဒါတွေနားမလည်ဘူးရန်ကုန်ကိုလှမ်းပင်ရင်လည်းဘုန်းကြီးရုံးခန်းနဲ့ပဲဆက်သွယ်ဆောင်ရွက်ပါဘုန်းကြီးနားမလည်ဘူး အဲ့လိုပဲဆောင်ရွက်ကြရပါတယ်အခုဒါမှမဟုတ်ဒီမှာဆိုရင်လည်းပဲဒီဒကာကြီးဥမမောင်းတို့ဒေါ်မီယူတို့သမီးမချူတင်မောင်းတို့မိသားစုကနေပြီးဥဆောင်ပြီးတော့ကိုဘုန်းကြီးရဲ့တရားစခန်းပွဲကြီးဖြစ်မြောက်အောင်လုပ်ခဲ့တာဆိုရင်ယနေ့အချိန်မှာ၄ချိန်မြောက်ရှိသွားပါပြီဒီနေရာကြီး၄ချိန်မြောက်ရှိသွားပါဒီရောက်ပြီးတော့ဘုန်းကြီးတရားယောဂီတွေကိုတရားပြပေးရတာလဲစိတ်ထဲမှာချမ်းသာတာနဲ့ဘုန်းကြီးနေရာထိုင်ရတာလဲအားလုံးချမ်းသာတာဒီမှာဆောင်ရွက်ပေးတာတော့ နေရတာချမ်းသာပါတယ်တရားပြရတာလည်းပဲဘုန်းကြီးကဘုန်းကြီးကိုယ်တိုင်ဆရာတော်ဘုရားကြီးရဲ့မိမတော်မူခဲ့တဲ့အတိုင်းပေါ့ဆရာတော်ဘုရားကြီးကဘုန်းကြီးကိုဓမ္မဂတိက ဖြစ်ဖို့မတင်ခဲ့ပါဘူးဆရာတော်ဘုရားကြီးကဘုန်းကြီးကိုတင်ပေးခဲ့တာ ကမ္မထမ်းဆရာကောင်းတယောက်ဖြစ်ဖို့ပဲတင်ပေးပါတယ်ဦးစင်းကို ကမ္မထမ်းဆရာကောင်းတယောက်ဖြစ်စေခြင်းလေကမ္မထမ်းဆရာဟာအင်မတန်ရှားတယ်ဓမ္မဂတိကကပေါ်တယ် ကမ္မဒန်းဆရာကောင်းတယောက်ဖြစ်ဖို့ဆိုတာကမ္မဒန်းဆရာမလွယ်ဘူးကမ္မဒန်းဆရာဘာကြောင့်လဲဆိုတော့ကိုကိုယ်တိုင်တရားအမြဲတမ်းအထောက်အပံ့နောက်ပြီးတော့ကိုကိုယ်တိုင်သွားတာလာတာနေတာထိုင်တာအကုန်လုံးသတိရှိရပါတယ်ကမ္မဒန်းဘုန်းကြီးဟာတရားဘိုးရုပ်ပိုင်းနဲ့လျှောက်သွားနေလို့လွယ်ကြီးကိုယ်ကိုယ်နဲ့လျှောက်သွားနေလို့မသိတော့ပါဘူးအဲ့တော့အများကြီးစောင့်စည်းရပါတယ်နောက်ဆုံးဘုန်းကြီးတို့ ဘလောက်တိအောင်စောင့်စည်းရလဲဆိုရင်မျက်စိကြည့်တာကစပြီးတော့ကမ္မဋ္ဌာန်းဘုန်းကြီးရဲ့မျက်စိဟာတကယ်ကိုဒီထဲမှာဘာမှအယောင်တောက်ပြီးတော့ထွက်မလာရပါဘူးကမ္မဋ္ဌာန်းဘုန်းကြီးရဲ့မျက်စိဟာအလုံးပေါ်မှာတကယ်ယောဂီပုံစံယောဂီအနေအားဖြင့်ပဲကြည့်ပြီးတော့နေရတာထိုင်ရတာဖြစ်တော့ကမ္မဋ္ဌာန်းဆရာလုံးမဲ့ပုဂ္ဂိုလ်ဖြစ်မဲ့ပုဂ္ဂိုလ်အမြဲတမ်းရှားပါတယ်ဒါကြောင့်မို့ကမ္မဋ္ဌာန်းဆရာကောင်းတယောက်ဆရာတော်ဘုရားကြီးကဖြစ်စေခြင်းနဲ့ဆိုပြီးတော့ ကိုယ်တိုင်ဘုန်းကြီးကိုကမ္မထမ်းဆရာအဖြစ်သင်ကြားပေးခဲ့တာပါအဲဒါကြောင့်မို့ဘုန်းကြီးကလည်းပဲကမ္မထမ်းပြနေရတယ်ဆိုရင်ဘုန်းကြီးစိတ်ထဲမှာတကယ်ကိုဝမ်းသာပြောနေတာပါပဲတရားပွဲတတ်တတ်ပင့်ရဘုန်းကြီးကလက်မခံပါဘူးခေါင်းရမ်းပါတယ်ဘုန်းကြီးဓမ္မကဓမ္မဂတိကမဟုတ်ပါဘူးပရိသတ်တွေကျေနပ်အောင်ကြိုက်အောင်ဘုန်းကြီးမဟောတတ်ပါဘူးဘုန်းကြီးဟောတတ်တာကယောဂီကိုပဲဘုန်းကြီးဟောတတ်တာပါလို့တရားမို့ဘုန်းကြီးကဒီနေ့ဟောနေတဲ့တရားတွေနာကြားကြည့်ပါဘုန်းကြီးဟာ ယောဂီကိုပဲဟောတဲ့တရားပဲဟောတတ်ပါတယ်အဲတော့ယောဂီတွေကိုပဲဘုန်းကြီးအာယုစိုက်ပြီးတော့ဟောပေးနေတာပဲဖြစ်ပါတယ်ဒါကြောင့်မို့ဒီတရားစခန်းပွဲကြီးဖြစ်မြောက်အောင်ကြီးမှုပြီးတော့ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များလည်းပဲအမြဲတမ်းလေရင်ခီးစည်းတွေဘုန်းကြီးတွေအလုံးလူကြရတန်းကြရတာဖြစ်ပါတယ်ခီးစည်းတွေအသွမ်းစည်းတွေပြန်စည်းတွေလူကြရတယ်ဒါပေမဲ့ဘုန်းကြီးဘသူကနေကျင်းပလို့ဘသူကကျင်းပလဲဆိုတာလည်းမသိပါဘူးဘုန်းကြီးနားမှာ အနည်းဆုံးအနေအချင်းအရင်အနည်းဆုံးလေးကပ်ပြီးတော့နေတာဟောဒီကဥအေးကျူပါနောက်ပြီးတော့သူဇနီးတော်မြတ်မြတ်ဝင်ပါသူတို့ကိုလည်းမေးကြည့်ပါဘုန်းကြီးဘဏ္ဍာမေးဘူးလေတခွန်းလေးမှတော့ဘုန်းကြီးမမေးဘူးဒါပေမဲ့ဘုန်းကြီးတရားပြဖို့တရားလိုလားကြတဲ့ပုဂ္ဂိုလ်တွေတရားကိုတကယ်မြတ်လို့တဲ့ပုဂ္ဂိုလ်တွေကပက်ဆောင်နေတာပဲဆိုတဲ့အနေနဲ့ပဲဘုန်းကြီးဒီတိုင်းပဲအဲကြွလာပြီးတော့တရားပြပေးအဲတရားဟောပေးဖြစ်ပါတယ်ဒါလည်းပဲတကယ်ကိုအမတ္တဒါန ဓမ္မဒါနဖြစ်ပါတယ်တရားလူကြီးကိုလူတန်းအားတာဖြစ်ပါအဲ့လိုတရားတရားလူကြီးကိုလူတန်းတဲ့ပွဲမှာ အာလုံးတရားအထုတ်ကြတဲ့ယောဂီသူတော်စင်တွေစာရေးတောက်ရေးနေရေးထိုင်ရေးအတွက်လူတန်းကြတာဆိုရင်လည်းပဲဟိုမှာစာရွက်နဲ့ကတ်ထားတယ်အဲ့ဒီစာရွက်ထဲရတယ်မကပါဘူးလူတဲ့ပုဂ္ဂိုလ်တွေကတယောက်တနိုင်စီတနိုင်စီဆိုတာလည်းပဲယူလာကြတယ်အချို့ဝဲယူလာတဲ့ပုဂ္ဂိုလ်စွန့်ရင်နေယူလာတဲ့ပုဂ္ဂိုလ်အတိဏ္ဏနေယူလာတဲ့ပုဂ္ဂိုလ်အကုန်လုံးက ကုသိုလ်ယူနေကြတာဖြစ်တော့အဲ့ဒီမှာတရားထုတ်ရတဲ့ပုဂ္ဂိုလ်တွေမှလည်းပဲတရားလည်းအေးအေးချမ်းချမ်းအားထုတ်ရတယ်နောက်ပြီးတော့စားရေးတောက်ရေးဘက်ကလည်းဘာမှလူလေသေးမရှိအားလုံးကဒီဓမ္မစကုဓမ္မယုံကဓမ္မမိသားစုများကအားလုံးတာဝန်ယူပြီးတော့ထားတာကိုတွေ့ရပါတယ်ဒါကြောင့်ဒီဘက်ကလည်းပဲအဲချမ်းသာအောင်ဆိုတာဒီပါဇက်နဲ့ချမ်းသာအောင်လုပ်ရတာမဟုတ်ပါဘူးအကုန်လုံးဝတ္ထုချင်းငွေရောနောက်ဝေယဝဇ္ဇနေ့စဉ်ဓမ္မကြီးဒုံမကြီးဥဆောင်ပြီးတော့ ချက်ပြုတ်ပြီးတော့ဒီကနေ့ကိုယ်တိုင်ကိုယ်ကြကျွေးမွေးပြီးတော့လူတန်းနေတာဖြစ်ပါနဲ့ဝေယဝဆကုသိုလ်တွေလည်းဖြစ်ပါဒီထဲမှာအခုဩအထူးပြုပြီးတော့ဗုဒ္ဓရဲ့ရုပ်ပွားစင်တုတော်များအဲဒီဗုဒ္ဓရဲ့ရုပ်ပွားစင်တုတော်များကိုလည်းပဲအားလုံးပူဇော်နိုင်အောင်ကိုယ်ပဲနိုင်အောင်ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များဟာဒီဗုဒ္ဓဘုရားရှင်ရဲ့ပုံတော်နဲ့ဘုရားရှင်ရဲ့ရုပ်ပွားတော်နဲ့ကင်းကွာပြီးတော့မနေနိုင်ပါဘူး အမြဲတမ်းကိုဟာတတိယတိုင်းအမှတ်ရတိုင်းဘုရားကုံအာယုံပြုပြီးတော့ယူသည်ပြုရှိကိုပူဇော်ကြမှ စိတ်ထဲမှာကိုယ့်အတွက်လုံခြုံတယ်လို့စိတ်ကလည်းထင်နေကြပါတယ်စိတ်ကလည်းအဲ့လိုပဲယုံကြည်ကြပါတယ်ဒါကြောင့်မို့ခုဘုရားဆင်းတုတော်များကိုမဟာဗုဒ္ဓကံစမ်းမဲအနေအချင်းလူဒန်းလိုက်တယ်လူဒန်းလို့ပေါက်သွားကြတဲ့ပုဂ္ဂိုလ်တွေဟာလည်းပဲတကယ်ကံထူးတဲ့ပုဂ္ဂိုလ်တွေပါဒီဘုရားရဲ့ပုံတော်ကိုဂုံတော်များပါအာယုံပြုပြီးတော့ မိမိတို့အမြဲတမ်းပူဇော်သွားမယ်ဆိုရင်ဘုန်းကြီးစိုးတော်ကပြောတယ်ဘုံတကူတွေလည်းတက်လာမယ်အပေကလည်းပဲလုံးဝလွတ်နိုင်ပါလေဆိုတာဘုန်းကြီးတို့အမခံချက်ရဲရဲပြပါတယ်ဒါကြောင့်ဘုရားကုံတော်များကိုအာယုံပြုပြီးတော့အမြဲတမ်းမပြတ်ပူဇော်ကြပါရသော်ဘုရားဟောထားတဲ့တရားတော်တွေအတိုင်းလည်းပဲလိုက်နာပြီးတော့ကျင့်သုံးကြပါရသော်ဘုရားရဲ့တပိသတန်ဃာတော်များကိုလည်းပဲ ရိုးရိုးသေးသေးနဲ့ဂုံတော်ကိုအာယုံပြုပြီးတော့ပူဇော်ကြပါဘာကိုအာယုံပြုပူဇော်တာလဲအေးတန်ဃာတော်ရဲ့ဂုံဆိုတာတန်ဃာဂုံဆိုတာသူပရိပန္နလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကြင်ကြံအားထုတ်နေတဲ့တန်ဃာတော်ရှင်မြတ်တွေဥစုပရိပန္နကိုရောနှုတ်ရောစိတ်ရောအကောက်သုံးပါးကိုဖြောင်းသွားအောင်ကြင်ကြံအားထုတ်နေတဲ့တန်ဃာတော်ရှင်မြတ်တွေဟော ညာယပြိပန္နာဆင်းရဲငြိမ်းချောင်းဖြစ်တဲ့အကျင့်ကောင်းအကျင့်မှန်တွေကိုကျင့်ကြံအားထုတ်နေတဲ့သံဃာတော်ရှင်မြတ်တွေတမ္မိစီပြိပန္နာသူများက ပြုသည့်ယုသေးမှုနှင့်တင့်တင့်ထိုက်တန်အောင်ကျင့်ကြံအားထုတ်နေတဲ့သံဃာတော်ရှင်မြတ်တွေဒါဘုန်းကြီးတို့တရားဓမ္မများရဲ့ကြီးညိုမှုကိုခံရတဲ့ပုဂ္ဂိုလ်ဟာအဲ့ဒီအကြီးညိုခံနိုင်အောင်သီလအကျင့်၊တမာရီအကျင့်၊ပညာအကျင့်ကျင့်နေရမယ် ဒီနာကျင့်လည်းမကျင့်ဘူးတမာလေးကျင့်လည်းမကျင့်ဘူးပညာကျင့်လည်းမကျင့်ဘူးဆိုအဲ့ဒီအကြီးညိုခံထိုက်တဲ့ဒါတာမိစိပြိပန္နခုံလုံးဝပြည့်စုံမှုမရှိတော့ဒါကြောင့်မို့အဲ့ဒီဂုံတော်များကိုအာယုံပြုပြီးတော့တန်ဃာတော်များကိုလည်းပဲကြီးညိုခြင်းအပြင်ဘုရားတရားတန်ဃာယရဏသုံးပါးရဲ့ဂုံတွေကိုအာယုံပြုပြီးတော့ကြီးညိုကြခြင်းအပြင်ပူဇော်ကြခြင်းအပြင်မိမိတို့တကူဘုံတကူတွေလည်းတဏှိတခြားကြီးလာမယ်ဉာဏ်ပညာတွေလည်းပဲတဏှိတခြားထက်မြက်ပြီးတော့ အမြင့်မြတ်ဆုံးဖြစ်တဲ့မေပညာဖူပညာတွေထီအောင်ရမယ်။နောက်ပြီးတော့စီးပွားဥစ္စာယရဏလလပါတွေလည်းပဲအားလုံးဖွံ့ဖြိုးပြီးတော့တိုးတက်ကြပါလိမ့်မယ်။ဒါကြောင့်ဘုရားတရားတန်ခါယရဏသုံးပါးရဲ့ဂုဏ်ကိုအာယုံပြုပြီးတော့ယနေ့မိမိတို့လူဒန်းတဲ့ကုသိုလ်အစုစုတွေပေါ့နော်။အားလုံးပေါ့လူဒန်းတဲ့ဒီတရားပွဲကြီးတရားစခန်းပွဲကြီးဖြစ်မြောက်အောင်ပြုလုပ်ရတယ်။ဓမ္မဒါနအမတဒါနကုသိုလ်တွေတရားတော်ကိုနေ့စဉ်နာရတဲ့ကုသိုလ်တွေတရားတော်ပေါ်များရတဲ့ကုသိုလ်တွေ နောက်ပြီးတော့လှူဒန်းရတဲ့ဆွမ်းလူတွေနေ့စဉ်နေ့စဉ်အာယုံစွမ်းနေစွမ်းညံ့နေအာဟာရဒါနလှူဒန်းရတဲ့ကုသိုလ်တွေဒီကုသိုလ်တွေပြည့်မြောက်အောင်အောင်မြင်အောင်ဒီတရားစခန်းဘုကြီးဖြစ်မြောက်ဝေယဝတ်စာတွေအလုံးဆောင်ရတဲ့ကုသိုလ်တွေအလုံးပေါ်ဒီကုသိုလ်စုစုတွေကိုမိဘမှာစာပြီးတော့အလုံးဝိနည်းများကို အမြတ်တမ်းပေးဝေကြမှာဖြစ်ပါလေဒါကြောင့်ရေစက်ခွက်လေးတွေခံညာဒီကုသိုလ်စုစုတွေကို မျှဝေရအောင်အလုံးမဲ့ဝစီပနာမှာကုသိုလ်လေးတွေယူကြ ဣဒံမေပုံညာနိဗ္ဗာနတ္တပစ္စယောဟောတုအရှင်ဘုရားတပည့်တော်တို့သည်သန္တရာဝဆင်းရဲမှလင်းမြန်စွာလွတ်မြောက်၍နိဗ္ဗာန်ကို မျက်မှောက်ပြုပါရစေခြင်းအကျိုးငါ၎င်းဗုဒ္ဓမြတ်စွာသာသနာတော် ရှေးစွာတည်တံ့ခြင်းထွန်ကားခြင်းကြီးပွားခြင်းစီပင်ခြင်းအကျိုးငါ၎င်းရွှေမင်းဝန်ဆရာတော်ဤမဟာတတိပဋ္ဌံတရားစခန်းပွဲကျင့်ပနိုင်ရန်ပင့်ဆောင်၍တရားဓမ္မများကို နေ့စဉ်နေ့တိုင်းဟောကြား ညွန်ကြံပြတနယံဓမ္မဒါနအမတဒါနအစရှိသည်တို့ကိုလူတံပူဇော်ကြပါကုန်၏အရှင်ဘုရားဤတရားစခန်းပွဲ၌ယောဂီသူတော်စင်များအားနေ့စဉ်နေ့တိုင်းအာယုံစွမ်းနေ့စွမ်း ညနေပိုင်း၌တရားနာပရိသတ်အပေါင်းအားအာဟာရဒါနတို့ကိုငါးရက်တိုင်တိုင်လူတန်းခဲ့ကြပါကုန်၏အရှင်ဘုရားတောက်ရည်တန်းတို့ကိုလည်းလူတန်းညပါကုန်၏အေးတို့ကိုလည်းလူတန်းညပါကုန်၏အရှင်ဘုရားထိုမှတပါး ယောဂီသူတော်စင်များချမ်းချမ်းသာသာတရားဘာဝနာပွားများအားထုတ်နိုင်ရန်ကုသိုလ်ရှင်များချမ်းချမ်းသာသာလူတန်းနိုင်ရန်ဆွမ်းဝေယဝစ္စတို့ကိုနေ့စဉ်နေ့တိုင်းပြုလုပ်၍ကုသိုလ်ဒါနပြုကြပါကုန်၏ အရှင်ဘုရားထိုမှတပါတရားစခန်းအောင်ပွဲ အထိတ်မှဖြစ်ဖြင့်မြတ်စွာဘုရားရှင်ဤကိုဇရောဇာရုပ်ပွားဆင်းတုတော်သုံးစုတို့ကိုကံစမ်းမဲဖောက်၍လူတန်းညပါကုန်၏အရှင်ဘုရားတရဏဂုံ၃ပါးနှင့်တကွ အင်္ဂါ၈ပါးနှင့်ပြည့်စုံသောအင်္ဂါ၅ပါးနှင့်ပြည့်စုံသောသီလတော်မြတ်တို့ကိုလည်းခံယူစောင့်တည်ကြပါကုန်၏အရှင်ဘုရားဟောကြားတော်မူအပ်သော တရားတော်တို့ကိုလည်းနေ့စဉ်နေ့တိုင်းနှစ်ကြိမ်တိုင်တိုင်နာကြားကြပါကုန်၏ ကျင့်ပွားကြပါကုန်၏အရှင်ဘုရားထိုကဲ့သို့လူတန်းရသောဒါနကုသိုလ်ဆောက်တည်ဆောင်ထင်းရသောသီလကုသိုလ်ပွားများအားထုတ်ရသောဘာဝနာကုသိုလ်သည်တပြည့်တော်တို့အလိုရှိအပ်သောဆင်းရဲခတ်သိမ်းတို့၏ငြိမ်းရာဖြစ်သော နိဗ္ဗာန်ကိုမဉ္ဇဉ်ပူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုရပါလိုကုန်၏အရှင်ဘုရားယနေ့ယခုလူတန်းရသောဤကောင်းမှုအစုစုတို့၏အဖို့ပါကကိုအမိအဖတို့အားအမြပေးဝေပါကုန်၏ အဆွေအမျိုးတို့အားအမြပေးဝေပါကုန်၏ဆရာသမားတို့အားအမြပေးဝေပါကုန်၏ကိုဆောင်နံအိမ်ဆောင်နံဝင်းချံဆောင်နံရက်ွက်ဆောင်နံမြို့ဆောင်နံဤရိတ်တာဆောင်နံသာသနာတော်ဆောင်နံလောကကိုဆောင်ရှောက်ကြကုန်သော နတ်ပေါင်းတို့အားမြတ်ပြီးဝေပါကုန်၏တရားမင်းယမမင်းမှစ၍အလုံးစုံသောတတ္တဝါပေါင်းတို့အားမြတ်ပြီးဝေပါကုန်၏အလုံးစုံသောတတ္တဝါပေါင်းတို့သည်ယနေ့ယခုတပည့်တော်တို့စုပေါင်း၍လူရန်ရသော ဤကောင်းမှုဤအဖို့ပါကကိုတပည့်တော်တို့နှင့်အတူအညီအမျှရကြ၍ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေသောအလုံးကြကြသမျှအမျှအမျှအမျှ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြာကြသမျှမြမြမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးကြာကြသမျှအမြအမြအမြ ပြုတော်မူကြပါကုန်လောသာဓုသာဓုသာဓုကဲအေးချမ်းသွားအောင်ရဆင်မျက်နှာလေးမြတ်တာပွားလိုက်ကြအောင်စို့နော်ကဲအလုံးမဲပြိုင်တူဆိုကြမယ်အယံအဆေမျက်နာနေအာလုံးတတဝါတွေဘေးရကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေဘုရားဆေမျက်နာနေအလုံးတတဝါတွေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေအယဆေမျက်နာနေအလုံးသတ္တဝါတွေဘေးရန်ကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုရွယ်ဆောင်နိုင်ကြပါစေသာ အလုံးတရားနာပရိသတ်ပေါင်းတော်ကောင်းတို့သည်ယနေ့နာကြားရတဲ့ဆုံးမဩဝါဒဒေသနာတော်တွေအတိုင်းလိုက်နာကျင့်သုံးပြီးတော့ဗုဒ္ဓမြတ်စွာ သာသနာတော်ကြီးရှိတည်တံခိုင်မြဲထွန်းကားပြန့်ပွားအောင်သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။